အခန်းကြီး9အငယ်1မှ6အထက်ဆိုခဲ့ပြီးသောအမှုအရာအလုံးစုံတို့ကိုငါသည်စုံစမ်းခြင်းငှာဆင်ခြင်ရသည်က ဖြောင့်မတ်သောသူနှင့်ပညာရှိသောသူတို့သည် သူတို့ပြုသောအမှုများနှင့်တကားဘုရားသခင်၏လက်တော်၌ရှိကြ၏ချစ်တော်မူသော လက္ခဏာကို ထင်ရှားသမျှသော အမှုရာအဖြစ် အဘယ်သူမျှမတိနိုင်ခတ်သိမ်းသောသူတို့သည်ခတ်သိမ်းသောအမှုရာတို့နှင့်ဆက်ဆံကြ၏တရားသောသူနှင့်မတရားသောသူ ကောင်းသောသူနှင့် မကောင်းသောသူ စင်ကြယ်သောသူနှင့် မစင်ကြယ်သောသူရစ်ပူဇော်သောသူနှင့်ရစ်မပူဇော်သောသူအပြစ်မရှိသောသူနှင့်အပြစ်ရှိသောသူကျိန်ဆိုသောသူနှင့်ကျိန်ဆိုခြင်းကိုကြောက်သောသူတို့သည်တခုတည်းသောအမှုနှင့် တွေ့ကြုံတတ်ကြ၏နေအောက်မှပြုသမျှသောအမှု၌ပါသောဝန်းနေเสียဟုမူကားခတ်သိမ်းသောသူတို့သည်တခုတည်းသောအမှုနှင့် တွေ့ကြုံရကြ၏အကယ်စင်စစ် လူသားတို့၏စိတ်နှလုံးသည်ဒုစရိုက်သဘောနှင့်ပြည့်၏အသက်ရှင်စဉ်အခါသူတို့သည် ယူသောစိတ်ကိုဆွဲလန်း၍ နောက်တဖန်တည်သွားတတ်ကြ၏အသက်ရှင်သောလူစုအပေါင်းနှင့်ဆိုင်သေးသောသူသည်မျော်လင့်เสียရှိ၏အသက်ရှင်သောခွေးသည်တည်သောခြင်းသည်ထက်တာ၍ကောင်းမြတ်၏အသက်ရှင်သောသူသည်မိမိတရားမိကိုတည်၏တေသောသူမူကားအဘယ်အရာကိုမျှမသိအကျိုးအပြစ်ကိုလည်းမခံရသူကိုလည်းမေ့လျော့တတ်ကြ၏သူ၏ချစ်ချင်း မုံခြင်းညူဆူခြင်းလည်းပျောက်ပြက်၏နေအောက်မှပြုသည်မြသော အမှု၌သူတစ်ပါးနှင့်ရောနှော၍မဆိုင်ရအငယ်ခုနှစ်မှတစ်ဆယ်တောလောဝမ်းမြောက်သောစိတ်နှင့်အစာစားလော့ရှင်လန်းသောစိတ်နှင့် စပြည့်ရေကိုတောက်လော့တင်ပြုသောအမှုတို့ကိုဘုရားသခင်ဝန်ခံတော်မူ၏တင့်အဝတ်လည်းအစဉ်ဖြူစင်ပါလေစေတင့်ကောင်းသည်လည်းနန္ဒစီ မခန်းမချောက်စေနှင့်နေအောင်မှပေးသနာတော်မူသော အနတ္တအသက်ကာလပတ်လုံးတင်ချစ်သောမယားနှင့်ရွှင်လန်းစွာအသက်ကာလကိုလွန်စေလောဤ၍ကအသက်ရှင်၍နေအောင်မှကြိုးစားအားထုတ်ရာ၌တင်ခံရသော အကျိုးပေသည်ဆောင်ရွက်เสียအမှုရှိသမျှကိုကြိုးစားအားထုတ်၍ဆောင်ရွက်လော အကြောင်းမူကားတင်ယခုတွား၍ ရောက်ရလက်တန့်သောအရက်ဒီဟုသောမရဏနိုင်ငံ၌လှုပ်ဆောင်ခြင်းမရှိကြံစီခြင်းမရှိသိပ္ပံအတတ်မရှိပညာမရှိပါတကားအငယ်7မှ7တဖန်နေအောက်မှရှိသော အမှုရာတို့ကိုငါပြန်၍ကြည့်ရှုသောအခါလှင်မြန်သော သူသည် ပြန်၍ပြေးတော်လဲမနိုင်တတ်ခွန်အားကြီးသော သူသည်စစ်တိုက်၍မအောင်တတ် ပညာရှိသောသူသည်ဝါစွာမစားတတ်ဉာဏ်ကောင်းသောသူသည်စီးစိမ်ကိုမရတတ်လိမ္မာသောသူသည် သူတစ်ပါးရှိ၌မျက်နှာမရတတ်ခတ်သိမ်းသောသူတို့၌ကာလအချိန်စေခြင်းအစဉ်တင့်ခြင်းရှိသည့်အတိုင်းဖြစ်တတ်သည်ကိုငာမြင်၏လူသည်မိမိကာလအချိန်ကိုမတိတတ်ဘေးပြူရာပိုက်ခွန်အုပ်မိသောငါးကဲ့သို့၎င်း ကြော်ခွင်း၌ကြော့မိသောငှက်ခဲ့သို့၎င်းလူသားတို့သည်ဘေးပြူရာကာလတည်းသို့အမှတ်တမဲ့ရောက်၍ကြော့မိတတ်ကြ၏အငယ်73မှ78နေအောင်မှငါတွေ့မြင်၍ချီးမွမ်းပွေသောပညာဟုမူကားမြို့သားနေသော မြို့ငယ်တစ်မြို့ရှိ၏ကြီးသောရှင်ပြန်တစ်ပါးသည်လာ၍ထိုမြို့ပြင်မှကြီးစွာသောတပ်တို့ကိုတီ၍ဝိုင်းထား၏ ထိုမြို့၌နေသောဆင်းရဲသားပညာရှိတယောက်သည်မိမိပညာအားဖြင့်ထိုမြို့ကိုကယ်တင်၏သို့တော်လည်းထိုဆင်းရဲသားကိုအဘယ်သူမျှမအောင်မေထိုအခါငါဆိုသည်ကားပညာသည်ခွန်အားထက်သာ၍ကောင်းမြတ်၏သို့တော်လည်းဆင်းရဲသောသူ၏ပညာကို မထီမဲ့မြင်ပြုတတ်ကြ၏သူ၏စကားကိုနားမထောင်တတ်ကြအုပ်ဆိုးသောသူသည် မိုက်သောသူတို့တွင်ကြွေးကြော်သောအတန်ကိုနားထောင်ကြသည်ထက် ငြိမ်ဝတ်ရာ၌ပညာရှိပြောသောစကားကိုသာ၍နားထောင်တတ်ကြ၏ပညာသည်စစ်လက်နှင့်ထက်သာ၍ကောင်းမြတ်၏ဒုစရိုက်ကိုပြုသောသူသည်လည်းကောင်းသောအမှုရာများကိုဖြစ်စည်းတတ်၏